တိမောသေဩဝါဒစာဒုတိယဆောင်အခန်းကြီး၄အငယ်၁မှ၈ကိုရိုတိုင်းပေါ်ထွန်း၍နိုင်ငံတော်ထင်ရှားသောကာလအသက်ရှင်သောသူတည်သောသူတို့ကိုစစ်ကြောစီရင်တော်မူသော သခင်ယေရှုခရစ်ရှေ့မှ၎င်းဘုရားသခင်ရှေ့မှ၎င်းငါသည်တင့်ကိုတစ္ဆာပေးသည်ကားနှုတ်ကပတရားတော်ကိုဟောပြောလော့အချိန်ရှိသည်ဖြစ်စေ မရှိသည်ဖြစ်စေကြိုးစားအားထုတ်လော့အပြစ်ကိုဖော်ပြလော့ ဆုံးမခြင်းကိုပြုလော့အလွန်ရှည်သောစိတ်နှင့်ဩဝရမျိုးကိုပေး၍တိုက်တွန်းတွေးဆောင်လော့အကြောင်းမူကားနောင်ကာလ၌လူတို့သည် စင်ကြယ်သောဩဝါဒကို နားမခံနိုင်ဘဲရာတတ်သောနားရှိလျင်မိမိတတ်မဲ့ခြင်းအတိုင်းများပြားသောဆရာတို့နောက်သို့လိုက်ကြလိမ့်မည်။တမာတရားကို နားမထောင်ဘဲဒဏ္ဍာရီစကားကိုနားထောင်၍လွဲသွားကြလိမ့်မည်။သင်မူကားအရာရာ၌တမာတိရှိစေလော့။ ဆင်းရဲဒုက္ခကိုတိခံလော့သာသနာပြုเสียဆောင်ရွက်ရသောအမှုကိုဆောင်ရွက်လောဓမ္မเสียအရာ၌ခန့်ထား၍ပြုအပ်သောခွင့်များကိုအကုန်အစင်ပြုလော အကြောင်းမူကားငါကိုရစ်ပေါ်မှလောင်းရသောအချိန်ရှိပြီစုတရသောအချိန်ရောက်လေပြီကောင်းစွာသောတိုက်လံခြင်းကိုငါပြုပြီပြည့်ရသောလမ်းကိုအဆုံးတိုင်အောင်ပြည့်ပြီယုံကြည်ခြင်းတရားကိုစောင့်ရှောက်ပြီယခုမှစ၍ဓမ္မတရဖူသည်ငါအဖို့ တူထားလျက်ရှိ၏ထိုနေ့ရက်၌တရားသဖြင့်စီရင်သော သူသည်ဟုသောသခင်ဖျားသည် ထိုတရဖူကိုငါ၌အပ်ပေးတော်မူမည်ထိုမြတ်မက ပေါ်ထွန်းတော်မူခြင်းကို တောင့်တသောသူအပေါင်းတို့၌လည်းအပ်ပေးတော်မူမည်အငယ်ကိုမှဆက်ရှိငါထံသို့မြန်မြန်လာခြင်းကကြိုးစားလော့အကြောင်းမူကားဒေမသည် ယခုဘဝကို နှစ်သက်သောစိတ်ရှိသည်နှင့်ငါကိုစွန့်ပြစ်၍တက်တာလောနေမြို့သို့သွားပြီး ကရတီသည်ဂလာတိပြည်သို့၎င်းတိတုသည်ဒါလမာတိပြည်သို့၎င်းသွားပြီးလူကာတယောက်ထီးသာငါထံမှရှိ၏မာကုကိုတင်နှင့်အတူခေါ်ခဲ့လော့သူသည်ဆရာအမှုကိုပြုရမှငါအကျိုးရှိ၏တုခိတ်ကိုလည်းအေးဖက်မျိုးသို့ငါစေလွတ်ပြီးတရောမျိုးတွင်ကာပုလက်၌ငါထားခဲ့သောဝတ်လုံကို၎င်း စာဆောင်ကို၎င်းအထူးသဖြင့်တရေစာကို၎င်းတင်သည်လာသောအခါယူခဲ့လော့ ပရိန်သမားအာလေဇန္ဒြုသည်ငါ၌မကောင်းသော အမှုအများကို ပြုလေပြီထိုသူကျင့်သောအကျင့်တို့၏အကျိုးအပြစ်ကိုသခင်ဖျားဆက်ပေးတော်မူပါစေသော သူကိုတတိပြုလော့ငါတို့စကားကိုအလွန်ညင်းလေပြီပထမအချိန်၌အပြစ်တင်ခွင့်ကိုဖြေ၍ငါသည် အစီရင်ခံရသောအခါငါဘက်၌အဘယ်သူမျှမနေလူအပေါင်းတို့သည်ငါကိုစွန့်ပစ်ကြ၏ သူတို့၌အပြစ်တင်တော်မမူပါစေနှင့်။လူအပေါင်းတို့သည်စွန့်ပစ်ကြသော်လည်း၊ဒေသနာတော်ကိုအကုန်အစင်ဟောပြော၍၊ခပ်သိမ်းသောလူမျိုးတို့သည်ကြားသိစေခြင်းငှါ၊သခင်ဘုရားသည်ငါ့ဘက်၌နေ၍၊ငါ့ကိုခွန်အားနှင့်ပြည့်စုံစေတော်မူသောကြောင့်၊ခြင်္သေ့ခံတွင်းမှကယ်နှုတ်ခြင်းချမ်းသာကိုငါရ၏။ထိုမျှမက၊သခင်ဘုရားသည်မကောင်းသောအမှု ရှိသမျှတို့မှငါ့ကိုကယ်နှုတ်၍၊မိမိကောင်းကင်နိုင်ငံတော်သို့တိုင်အောင်မစ ပို့ဆောင်တော်မူလိမ့်မည်။ထိုသခင်သည်ကမ္ဘာအဆက်ဆက်ဘုန်းကြီးတော်မူစေသတည်း။အာမင်။ပြစ်ကိလနှင့်အာကုလမှစ၍ဩနေသိမ်ဖော်၏အိမ်သူအိမ်သားများကိုနှုတ်ဆက်လော့။ဧရတ္တုသည်ကောရိနသုမြို့၌နေ၏။တရောဖိမ်သည်နာ၍မိလက်မြို့၌ငါထားခဲ့၏။ဆောင်းကာလမရောက်မှီကြိုးစား၍လာခဲ့လော့။ဥဗုလု ပုတေလိနုကလောဒိမှစ၍ညီကိုအပေါင်းတို့သည်တင့်ကိုနှုတ်ဆက်ကြ၏သခင်ယေရှုခရစ်သည်တင်ဤစိတ်ဝိညာဉ်နှင့်အတူရှိတော်မူပါစေသောတင်၌ယေရှုတော်ရှိစေတည်းအာမင်တိမောသေဩဝါဒစာဒုတိယဆောင်ပြည်၏